Paul pi thulam lak buni na lai mai za la som guk lagu khok pi som nga na Christian te Chris sunga pum khat suak hi anwaya thu te atam zo gam tuam tuam pau tuam tuam la nge na tuam tuam pana hong pai na sem te ki khop na khat a Mrs wa in again a hi hi why trust this tano khan apa kyanga apai banglel ma in eite zong chris kyanga pai in ama hong kam cham tengen in nga ding chi a i up le eite in inga ding hi eite khem pe in ine dinga kilom za up na nei le hang iki khop na te a inga ngei za sang a atam za tham pasian kha inga ding hi iki khop ding hun tom khat nei lai hi manin kalung dam hi tuma ma in tuina ga pai in tui don lo ding hiam thuman a hil sia te in lim na lak ding u hiam eite in upna to ama thu banga igam tat le pasian in eite ading nalian pi pi hongsem ding hi hilai ma ma a pasian mai a kinyam kya na lungsim hongki mu thei pa le po hi ki khop na aki pat pher in ki it na le upna thu nak pia gen ding kalung sim a hong phul hi hi thu ki phamo na hi man u a hi hi thu pa puak na sep na a akwan kim khat te in no te in friends mi te thu na thei ke u hi จามันมีเตทูซงนะเทเกอุฮีอามาวเตอตวมขดาอีบอลโกลดิงฮีจิอุฮีเกนกองดงนวมฮีปะเซียนอินอามาวเตเทโลเฮียมมีเตตุงาทุปวกดิงอนาเซมเตอกวนอามาฮิโลเฮียมอามาวกิสับนาเตอามันเทฮีมีเตอาดิงทุปวกอามาเกียงปันอามานาเซมเตตุงตอนินหงไปอหิเลอากิปวกนามุนมุนะอากิเซมดิงอหิฮีตัวอินมีเข้มเปวครีสุงะปุมขัดสวกสังดิงฮีกิม khatte france mi kim khatte german mi kim khatte american mi a hi hangin amaute chris bang hiding uhi မွာလ်တုံပနာကေတောခ ्या ဆွမ်တေတောယူဒာမီတေဘျက်အင်ပီကလမ်ဟီယေရုရှလမ်ခွာဟောင်ကီတုတ်မာအင်ဆွမ်ခဲမ်ပေဘျက်အင်လမ်နာအကိဇတ်နဒင်းမွန်တောကီတွက်ဒင်းအင်ကီဆွီကီတာတ်အင်ကီစင်ခေါလ်ခင်ဟီအပွာလ်ဟောင်ကီတုတ်တက်ချ ्यांग အင်ဟေဂင်းဘန်မာအုံလိုအင်ကီချ ्यांग ဇျောလလဟီတွာအင်ပီအင်ပစီယန်ခါလမ်အင်ပီလင်ဟောင်လခဟီနမ်ခဲမ်ပေပေါခဲမ်ပေမီခဲမ်ပေစေနီယမ်စေဆ ாங் မီ mi zong mi hao mi pil mi pil lo chi khem pe te sung pana ki gom khom a hi hi hi te pen hei khong sek kung khong to sui akul nun tak na nei lo na te hi lo hi thuman to lei tung pana aki to khia anung ta suang te hi u hi biang in to pa hi in lam siam pa in khalam in pia amau ki zat the na mun chia ding to ki tua ka amau te anot sa asui sa hi hi tua biang in pi aki zo chiang in mun khem pe gen ban na om lo dinga wan tung mi te le mi hing te in phat kim ding u hi bahang hiam chi le alam pa le abol pa pen pasian hi hi sui kul non lo ding bangin kwa ma ki ngai sun ke ta hen gam tat na le ngai sut na khem pe wa a ki ching kim kwa mi nam ma kwa mi hing ma om lo hi mi khat thu pen mi dang khat in a thei kul hi to hi manin pasianin mi nam atuam tuam te gom kho ma vai hom na khat ngim na khat a aluang ding in de hi to hi le chris sunga om กิปุมขัดนาหองกิลังแคเทดิงฮียุรุปกามาอมมีน้ำตวมตวมเตตุมดังเรียกอุอาลำตวมขัดต่ออมาวเตผักกูลฮีอาจีมีตัมปีอมอหิมันินฮีกามากงไปดิงซงกะลาวเปียลฮีอากิตังสมุเทอาอังเงินมีเตเปียกดิงกำเจียมปะเสียนินปะเจ้าฮีอมาวเตอินทุมานอสานเทนดิงมุนะปะเสียนินอมาวเตพวกดิงฮี nalungsim u topa nei sang un la bel sek pa in akhut sunga buan amek ma bangin mek sang ตัวฮิเลกิเดดันนาเตฮงเบดิงฮีอูเตนาวเตอเจซูเอ็นอุนอามาเซียเลอามาลุงซิมซิลอุนตัวฮิเลตัวมีน้ำตัวมตัวมเตนอภากนดิงอุฮักสนอนโลดิงอุฮีเอเตอินเอเตดิงอินกุกอินเอเกฮีงาซองอินเอเกฮีขัดเบกอินเอยาตัวอินเจซูคริสอฮีฮีอิสังกัมอิตาลีมีเตอิสังกัมฟรานซ์มีเตเลอิสังกัมจามันมีเตอินอามาฮงซูนเปเลอูอามาเตอินทุมานบุล pi khat tunga akhe u honga chia ding u hi wanglian lamet na a hi chris amaute sunga om a hi manin khat sunga om lungsim pen adang khat sunga zong ของอมดิงฮีอุเตนเอาเตโอมีน้ำตวมตวมเตกิกาละกิเดนากอมนักคุณหลบในดิงุนกองหิดนวมฮีอมคิดนาอมเลซงเพลขียดดิงหันจามอุนเจซูสุงาอมกิชุตัวนามีเข้มเปิตุนปีดิงหันจามอินอิมิหิงปีเตอินหดเขียนนาอ่างะนดิงเงียมนาขัดเบกอิเซมดิงฮี na sem u te nau te o pasian kam cham te na len ding u hiam ang sung pai khia in jesu na ki dok sak ding u hiam no te tung ton in pasian in na hong sep the na ding in ang sung asi phat kul hi hilaya khat hualaya adang khat chi bangin ang sung hong dok kiao kiao koi koi hi manin ကပတောဟီနာဇရက်မီဇေဆုမင်တကောင်ချီဟီနိုဒေနာအစီကူလဟီပစီယန်ဒေနာဘန်ဟီဆန်အွန်းအမာအင်နိုတေဟောင်ဟာလ်တွီအင်နင်နင်ခဲမ်ပေပနင်ဟောင်ဆီယန်ဆက်နွမ်ဟီပစီယန်ဝန်းလက်နာတော့နကိဒိမ်ထေနေဒီငွန်းနနဆက်ဒီငုအထုပီခတ်အုံဟီဟီကိခော့ပီအမန်မာအင်အမာထုပါတမ်ပီနဆန်ထေဒီငွန်းအမာကီယန်နနေဒီငုကောင်ထုမ်ဟီခရစ်လက်မီနမ်ကိဇပ်နာ คริสอินมินำจาไงนาจิคอง akilam dan na om sak lo hi lai thei te le farise te in wan tung thupa khem pe amau mi nam bek lua sak nuam u a leitunga pasian in kwan pi dang dang te tan sak nuam u hi kidei na kom khem pe apel khe ding in khri song pai hi ama he pi na le it na thupa pen hui te ni tang te le leitung teng anim sak gwa tui te bangin kwam dei tuam nei lo hi lam alak ding in ama hong pai hi chris nun tak na in minam a om lo biang နာခတ်ပစီယန်မိုင်အဂျူဒမီလေနမ်ဒန်တေစီလာလေတောပင်တေလိုင်ဂွီဇုံခ ோம் ဦးနောခတ်ဘငါအကိဇကိမ်ဘျက်နာခတ်ဟောင်ဖုတ်ဟီအမာနဆက်နာတေဘငေနာမအင်ဥကလိုဟီအမအင်ဝဲငတေလေမီခွာလ်တေလောမ်တေလေဂါလ်တေကိလမ်ဒန်စကလိုဟီအမာလုံစင်အဆုခါပန်နွန်တากနာတူအဒုခါမီတေအဟီဟီ ama in ki man na anei lo bangin kwa ma paisan lo a kha khem pu adam sak na ding han cham hi ama om khang na abang chi mi hon lak hi ta se le a hun le a thu to ki tuak ding thu hil na aman nei zel hi mi hing le mi hing a ki ol mo lo na a ki sim mo na te in ama khasiat pi na ki phamo u a hi lam ama phok zo sem sang hi akam sebel le lamet abe kyu kyu mi te lamet na aman guana pasian ta te aswa the na ding u zala tong nei the a kok bang lo le gen bang lo wa om the ding a hi na te u zong amau te lak hi pasian ta te chris sunga pum khat hi u chile hang mele sa phung le nam panmun pian na le tungnun na te hanga phung le nam pol le gwal mi le mi ke de dan na te jaisu in bang chi asadia ki pum khat na bul pi pen คริสสุงะทุอุมเตอากิจักิมนาฮีฮีกิปุมขัดนาอเปียงสักถูขัดตูมากุมตัมปีไลคริสอหองกุมเกียงนดิงทูอาอุมอาตอมมามาลายอินเมงเบียร์ทบสามขวาอามสบัดตังเตบราดาสต็อกเบรกฮาวเลนอินาอันบุกสุงะกิขอมุฮีสบัดจิงสังขัดบราดาฮาวเลนอมโลฮีหุนมานมามาขัดอหิมันินอามาหองตุนโลเตลำดังกษาอุฮี ตัวคิดอสอดลวินปะเซียนวางตอตางบังอินหมายใจตักอินอามาหงตุงฮีอามาอินอูเตนเอาเตโอกะเทยตาฮีนาพูกไงเกดิงอูฮีจีอาปะเซียนทูอินหงขับนาบังอินกัมตะเทยฮีลำกะเทยตาฮีตัวทูกงเกนดิงฮีจีฮีอิสังกัมอาจงงะเบงขัดอินอากิลอมซาอินอามากิบอลลวาบราดาฮาวเลนและอดังเตม ama sang a atung nung zo in ke ngai sun hi chi bangin ngai sut na nei hi hi thu aman a hi lo hangin ama a ding in aman bang a hi hi tua hi manin hong ki khop lo sot ma ma ta hi tua chang in brada haulen tua pa in a pai in ama maya khuk din in sangam o kamo na hong mai sang in bang teng hong chi kha ke hiam chi hi tua pa in brada haulen aban pan kai in din to sak som hi brada haulen in ding to ke ning katunga nalung kim lo na hongyan phot in chi hi lung kim lo na bang ma nei keng chi in dong hi brother howland in nei ma ne te bahang hiam chi le ni dang in khat le khat ki ho the na pi hang in tu in nong ho pi nuam non ke hi bang thu hi po ma hiam thei nuaming chi hi tua pa in ding to phat in brother howlen o chi hi brother howlen in ding to ke ning chi hi tua pa in tua hi le ke hong khuk din sok ning chi in khuk din su a naw pang wai lo hi na le mi te aselam vi ve a amu khang na te pulang in tu in tua te khem pe ka pai khat ding hi chi hi brother howlen in hi thu honggen kik lai tak in in to pa wang to amai tang hi tua thu honggen khit lian lai tang in tua nga beng pa te in kwan hong tung wa ki khop nuwa ma ma khat kanai uhi brother howlen hi bang zui ding akisam mi pol khat om thei ding hi hang isangam te in aselam hongai suru le amau te kyanga pai in nang tunga kongkhel na om le hongmai sang in ichiding hi tua hi le satan kolpanin isangam asut khia mo zolna panin a အခါခေယအစွမ်ဒင်းဟီနန်လေနစံဂမ်တေကေကာလာဘန်မလူတ်စကေအင်ကီမွန်မောနာနင်းနင်းခတ်ပေလာခ kiat na ding in sup lo zok phial ding khat pe a om le zong sum ngam zo in u naw banga khat le khat ikiet ding pasian in de hi he pi na le thu siam na in ei ding zong de hi e sangam te in ei hong it hi chi up ding chris in zong ei hong it hi chi up ding ikisin ding aman de hi ki na in ki na ma piang sang hi isangam te wan tunga imu ding ilam en hiam hi leitunga amau te to kilem ki thut tuak taka i om thei le twala ya zong amau te to twa bang ma in i om thei ding hi ki tot na le ki sel na om lo wa hi le tunga amau te to iki khop the ge le wan tunga amau te to bang che op khop the ding hia u te nau te to aki khen sak ke lem lo na le ki thu twa lo na apiang sang gam tat na te anei mi te pian thak na tak tak ki samu hi ilung tang te tui swak saka chris i na to iki uk sak kul hi calvary singlam te tunga si na to ama in hongla khiat ki na nam te eiten zong inei kul hi hon pa to kinai zo sem sem a i om ding kisam hin chonget na tampi nei dinga upna zong izang kheding hi lungduai zo migi zo thusiam zo in iom ding hi hi leitung khatvei bek akan tan ding hi hi iki kholpi te tunga chris yale tong abel na ding in inusiat zo ding han cham lo ding hi ya asak ilung tang te atap khap ding ki sam hi ki pum khat tak tak na sung itun ding ki sam hi nazaret mi jesu chris santo hongki leite hi lam ithei ding zong kisam hi ama in ke ya ding in anun tang na hong pia hi hi leitung kan tana kapai lai takin ke ya dinga ama hong ki piak na to hong la ki na ken zong kala khya ding aman de hi chi chat ni pasian athu tang le ama um te athu tang sak pa a hi the na ding in chris in ama pum pi ma ma to singlam te tunga emo na te puwa hi chris tunga aki pum piang mi khem pe wading in ton tung nun tak na hi nun tak na om hi ki pum khat na a thahat na om กิปุมขัดเทนดิงนักปีนหันจำอุนตัวอาดิงทูเงินอุนลาแซมอุนตัวอินขาลำจิดำนาไงสุดนาเสียงทูจะละต้องห้อยเละวันตรงลุงซิมหงตุนดิงอาหวยห้ำนาและเสียดมุนาเตหงโจโจสักดิงอานังหงอิดอานังอาดิงอาอามาอามาหงกิเปปาตุงตอนินกวลโจเปนเตหงสวกสักดิงฮีอังสุงไคลุมอุนโนซางอินมิดังเตหอยโจอินไงสุนอุนตัวฮิเลคริสต์ปุ่มขัดนะ suak ding u hi wan tung bu pi mai pol pi le leitung mi te mai a pasian tanu te le tapa te na hi na u aki thei khial thei lo te ti na hi ding u hi tua bang lim hoi nala na u to pasian min thang ding hi nalam dang bang ma a christian ki na to pasian mi te lungsim aki khi khom pen leitung mi te in amu ding u ke sam hi christ wan tunga to pa mi te atut khop na u amu ding u ke sam hi pasian it a abya bia mi te ading in ama thumanin bangsem thei chi nanun tak na to lak lo ding ne ya nei thei za chiang ding pasian in thei hi pasian pian zia avom na hi nak le nanga ding in ama he pi na in บางจียงเซมเทจิอมันเทฮีอูเตนเอาเตโอโนเตเข้มเปอินทูอกิบังเงนาโนเตลักอกิเขนนาอมโลนดิงินตปาเยซูคริสมินตอกองทุมฮีลุงซิมกิขัดไวหอมนากิขัดอินกิปอลคอมอุนกอเรนตุมาซาเลียนขัดอเนวซอมกิปอลนาอินหาดนาฮีอากิเขนนาอินทะซอมนาฮีตูลายทุมานออุมเต aki pum khat u chiang in amau te in mai not the ding hui tua thu satan in the phama ma hi pasian mi te laka kilem lo na le kithu twa lo na apian sang na to pasian thu manin mai anot lo na ding in tuwa za in satan han jam nge nai lo hi